ထွန်ပြောချံအခန်းကြီးတေအငယ်1မှ9မိမိတို့အိမ်သူအိမ်သားပါလျက်အဖယာကုပ်နှင့်အတူအေဂုတုပြည်သို့ရောက်လာသောဣသရေလသားတို့၏အမိဟုမူကားရုဘင်ရှိမောင်လေဝိယုဒဣတကာဇာဘူးလုံဗင်ယမင်ဒန်နတ်တလိဂတ်အာရှာဒီယာကုပ်အမျိုးသားပေါင်းကား ခုနှစ်ဆယ်တည်းယောသသည်အဲဂုတ်ထုပြည်၌ရှိနှင့်တည်းယောသနှင့် အကူများမှဆ၍ထိုကာလအမျိုးသားအပေါင်းတို့သည်တေကြကုန်၏ဣဒရလအမျိုးသားတို့သည်သားကိုဖွာ၍အလွန်တိုးပွားများပြားသဖြင့်အလွန်အားကြီး၍တပြည်လုံး၌နှံ့ပြားကြလေ၏အငယ်ရှိမှ၁၄ထိုနောက်မှအေဂုတုပြည်၌ ယောသပ်ကိုမတိသော ရှင်ဘီရင်တစ်ပေါ်လာ၏ထိုရှင်ဘီရင်ကလည်းဣဒရေလအမျိုးသားတို့သည်ငါတို့ထက်တာ၍များကြ၏တာ၍အားကြီးကြ၏လာကြသူတို့ကိုလိမ္မာစွာ ပြုကြစို့သို့မဟုတ် သူတို့သည်များပြားကြလိမ့်မည်နောက်တခါစစ်မှုရောက်လျင်ငါတို့ရန်သူဘက်သို့ ဝင်စား၍ငါတို့ကိုတိုက်သည်ဖြင့်ပြည်တော်ထဲကထွက်သွားကြလိမ့်မည်ဟု မိမိလူတို့အားဆိုလေ၏ထိုကြောင့်အေဂုတုမင်းတို့သည်ကြက်တီးစွာနှိပ်ဆက်ညှင်းဆဲစေခြင်းငှာအအုပ်အချုပ်ခံထားကြ၏ဤဒေလလူတို့သည်ဗန္နာတော်တူထားဖို့ပြီးတုံမျိုးနှင့်ရာမသက်မျိုးတို့တီဆောက်ရကြ၏သို့တော်လည်းနှိပ်ဆက်ခြင်းကိုခံရသည့်အတိုင်းတိုးပွားများပြားလျက်ရှိကြ၏သူတို့ကြောင့်အေဂုတုလူတို့သည် စိတ်ညစ်၍အလွန်ကြမ်းတမ်းစွာညှင်းဆဲကြ၏တရွတ်နှင့် အုပ်လုသောအမှုလေလုသောအမှုအမျိုးမျိုး၌ခဲယင်းစွာ စေခိုင်း၍အလွန်ဆင်းရဲပင်ပန်းစီကြ၏စေခိုင်းလေရာရာ၌လည်းခဲယင်းစွာစေခိုင်းကြ၏အငယ်15မှ22ရှိဖရနှင့်ပူအာအမိရှိသော ဟေဘဲဝန်ဆွဲမတို့ကိုအေဂုတ်ထုရှင်မြင်က သင်တို့သည်ဟေဗြဲမိန်းမတို့အားဝမ်းစွဲလုပ်၍မွေးရာအရပ်၌စောင့်နေသောအခါ၊ယောက်ျားဖြစ်လျှင်သေစေ၊မိန်းမဖြစ်လျှင် အသက်ရှင်စေဟုအမိန့်တော်ရှိ၏။ဝမ်းစွဲမတို့သည်ဘုရားသခင်ကို ကြောက်ရွံ့၍အဲဂုတ္တုရှင်ဘုရင်မိန့်တော်မူသည်အတိုင်းမပြု၊ယောက်ျားတို့ကို အသက်ချမ်းသာပေးကြ၏။အဲဂုတ္တုရှင်ဘုရင်သည်လည်းဝမ်းစွဲမတို့ကိုခေါ်၍၊သင်တို့သည်အဘယ်ကြောင့်ဤသို့ပြုသနည်း ယောက်ျားတို့ကိုအဘယ်ကြောင့်အသက်ချမ်းသာပေးသနည်းဟု မေးစစ်တော့ဝမ်းဆွဲမတို့ကဟေပြဲမိမတို့သည်အဲဂုတ်ထုမိမကဲ့သို့မဟုတ်တန်ဆွမ်းသောကြောင့်ဝမ်းဆွဲမမရောက်မီသားကို ဖွားတတ်ကြ၏ဟု ပြန်လျှောက်လေ၏ထိုကြောင့်ဖျားသခင်သည်ဝမ်းဆွဲမတို့ကိုကျေးဇူးပြုတော်မူ၏ထိုလူအမျိုးသည်လည်းများပြား၍အလွန်အားကြီးကြလေ၏ ဝမ်းစွဲမတို့သည်ဘုရားသခင်ကိုကြောက်ရွံ့သောကြောင့်၊သူတို့အိမ်သူအိမ်သားများကို ပြုစုတော်မူ၏။ဖာရောဘုရင်ကလည်း၊ဣသရေလအမျိုးသားတို့တွင်ဘွားမြင်သော သူငယ်ယောက်ျားအပေါင်းတို့ကို မြစ်ထဲသို့ချပစ်စေ။မိန်းမကိုမူကားအသက်ရှင်စေဟုမိမိလူ အပေါင်းတို့ကိုမှာထားတော်မူ၏။